ဒီကဝိဇ္ဇာစရဏသံပါဏဘုရားရဲ့ဘုံတော်များတဲ့ပါသုံးခုမြောက်ဝိဇ္ဇာစရဏသံပါဏဝိဇ္ဇာမြေတော်ဉာဏ်တု၃ပါးတဏှဉာဏ်တု၈ပါးစရဏမြေတော်အခြေကအရှင်တရား နှမျိုးနဲ့ပြည့်စုံလုံလောက်တယ်လို့ဆိုရတယ်အတိညာသက်သက်နဲ့လည်းပဲမရှိဘူးရှင်ကအရှင်းတဲ့လည်းလည်းမဖြစ်နိုင်သေးဘူးသဝိသနဲ့သရဏကညဉ့်ညီမှကြောင်ကြောင်ကြီးပေါ်လေလူရင်းကြီးရောက်နေတယ်ပြောပြီးတော့တဏှာရှိတော့တယ် တရားသိရပါတယ်ဒီနေ့အဲဒီသစ္စာသမဏသဗ္ဗနာအဲကဝိသဉာဏ်နဲ့ပြည့်စုံတဲ့အခါအဲလိုအကျိုးကျေးဇူးတွေရှိတယ်သရဏနဲ့ပြည့်စုံတဲ့အခါမှာပဲအကျိုးကျေးဇူးရှိတယ်အဲဒီသရဏထဲမှာသရဏ15ပါးရဲ့ပါ လောကီသုဒ္ဓဇာနဲ့မှာပါတဲ့အဲလောကီဇာနဲ့မှာပါတဲ့ကရုဏာသမာပတ်ဆိုတာရှိပါတယ်ကရုဏာသမာပတ်အဲဒါဟာဘုရားမြတ်စွာအတွက်အမှန်အရေးပါပါတယ်လားအဲဒါလေးဒီနေ့ပြောပါမယ်ဝိသဒုအတိယုတွေထဲမှာအာသက္ခယဉာဏ်ဆိုတာပါပါတယ် အာရှုခိယညာဆိုတာဒီရကြရလာရဆရာထိရထိရကနေပြီးတော့အစမဖြစ်ရိုစိတ်နေတဲ့ကိလေသာရှိကြောင်းရိုစိတ်နေတဲ့ကိလေသာအရေးတွေပေါ့လေဒီရကနေပြီးတော့စိတ်ထွက်တိုင်းလာရဆရာကြားရလာရဆရာထိရထိရနေတယ်ရိုစိတ်ထွက်နေတာပါ ။ဉာဏ်ရကကိလေသာတွေကိုသိတာကတော့ဉာဏ်နဲ့ခိုက်တာသိမထားဘူးဆိုလို့ရှိရင်အများအားဖြင့်ဉာဏ်ပြအရူလေးတွေလည်းအချော့လှလေးဆိုတာအဲ့ဒါလေးညီညီနဲ့သဘောတဘောနဲ့ညီညီနဲ့သဘောရှိရအဲ့ဒါကိုမေမောတဲ့သဘောဖြစ်တာပဲအဲ့ဒါဘယ်ကနေသိလာတယ်ဆိုတော့ဒီကြမျက်စိက သုံးဖို့မြေရကနေကိုစိတ်ကရိုးလာတာ။ကြားရတာလည်းပဲကြားတဲ့အသံလေးတွေတာရွှေတဲ့အသံလေးတွေဟောနေတာတွေနောက်ဆောင်နေတဲ့သဘော။ဒီကပဲယူစိတ်လာကြားရတာလေး။နာရစာရထီရသိရဟောနေတာယူစိတ်လာ။အမြဲတည်းယူစိတ်တခါတခါမှာကောင်းတာတွေမြင်ကြရင်လည်းစားကြတယ် ဖြစ်ခြင်းနဲ့လူကျင်ဖို့ကာမသဝခေါ်ရတာလူကျင်ဖို့ကိလေသာယူစိတ်ယူယူစိတ်မှုတွေပါလူကျင်တဲ့ကိလေသာယူစိတ်မှုအခါတခါမှာဘဝကောင်းတွေပေါ့လေခြေတွေကောင်းတွေပေါ့လေလူကျင်တဲ့ဘဝသဝဆိုတာဖြစ်ပါတယ်ဒါအယူဆလွဲမှာမှုအတ္တဆိုတဲ့ ရှိတယ်ဇီဝအတ္တရှိတယ်ပရမအတ္တရှိတယ်အဲ့ဒီအတ္တကမြဲနေတယ်တချို့လည်းမမြဲဘူးတချို့လည်းမြဲတယ်လည်းမမြဲဘူးလည်းမဟုတ်ဘူးမြင်ရပါလေ။ဒါဒီအတ္တတရားလည်းယုတ်တည်ရှိနေလို့ဒါပဲယုတ်ယုတ်တည်ပြည့်စည်သွားလို့ရှိရင်သူလည်းလက်ကြည့်လိုက်ပြည့်စည်တာပဲဆိုတာပဲ။ယုတ်ပေါ်ကြီးပြည့်စည်သွားလို့လည်းဒီအတ္တတရားလည်းကြားနေတာပဲဆိုတာပဲ။အများကြီးရှိနေတာပဲ။ တသိတို့တည်ရဲတို့ဆိုတာမျိုးမျိုးကိုလည်းယူဆရပါတယ်။ဒါကြရတဲ့ဆောင်းအားတွေဆိုတာအယူဆအမျိုးမျိုးကလည်းပဲစံကြောင်းရည်စည်းတဲ့ဘောတွေစိတ်ယူနေတာပါပဲ။အဝိဇ္ဇာသဘောဆိုတာကတော့တကယ်သဘောမှန်တယ်။အမှန်တရားတွေကိုမသိဘူးသိမှမဟုတ်ဘူး။အဲဒါကလည်းပဲကိုယ်ရဲ့ကပေါ်ရတဲ့ဟာတွေသူတို့ဖြစ်တယ်လို့မရှိရင် အမှန်မသိဘူးအဝိဇ္ဇာမသိရုံနဲ့ကိုယ်အလွဲတွေကြည့်ဘူးအဝိဇ္ဇာပါဒါတွေကတသိသိနဲ့ရောသိနေတာပါကျွန်တော်တို့သိလို့ဆိုလို့မရနိုင်တော့အောင်ပေါ့လေတသိသိနဲ့ရောနေတာပဲခေါ်တယ်ဆရာကြီးကအားသွားခေါ်ပါတယ်ဘုရားမြတ်စွာဘုရားသရဏတရားတွေခြေကသရဏတရားတွေပြည့်စုံကျင့်တယ်လို့ရှိရင်အဲဒီ ဉာဏ်တု၈ပါးတွေကဉာဏ်တု၃ပါးတွေကသုံးဖို့၈ပါးတွေကအသုခိယဉာဏ်သာပါအဲဒီတဝါ၆ပါးကတစိမ့်စိမ့်နဲ့ဟောဒီရိုးနေတဲ့ကိလေသာတွေကုန်ခန့်စီရတာပါအဲဒီအရဟတဝိညာဏကမြဲမြဲရှိနေတဲ့ကိလေသာတွေကျိုးစိတ်နဲ့ကိလေသာတွေဟောဒီ၆စီတဲ့ခန့်စီတဲ့ညာနဲ့တော့ဒါအသုခိယဉာဏ်ခေါ်ရတာပါ အဲဒီထဲမှာချက်ခံတော့တဲ့နေရာဆိုတဲ့ဒီကောလာအဝိဇ္ဇာအရေးပါဆုံးမသိမှုဒီမှာမို့မသိမှုဒီမှာမို့ချက်ခံတော့ပြီဆိုလို့ရှိရင်ဇာနာအတိဘောဉာဏ်တို့ဘောဒီမှာလားအဝိဇ္ဇာပြားပါပါပဲစဉ်းစားလိုက်စဉ်းစားလိုက်စဉ်းစားလိုက်လို့ရှိရင်စဉ်းစားလိုက်တဲ့နေရာဟာလေမတိတာရဲ့လို့မရှိအောင် ဖိတ်ကျက်မရှိပြီးတော့အဲ့ဒီညာလူကြီးလည်းပဲအလိုလိုရတော့တာပါပဲအဲ့ဒါကိုသဗ္ဗညုတာညာခေါ်ရတယ်သဗ္ဗအလုံးစုံညုတိတိညုတာတိတိအဖြစ်ဆိုတာဒီတော့ညာပါပဲဒီလိုပြောရမှာပဲသဗ္ဗညုတာညာလားပါရယနာဝေအဟိတသုတ်တံမှာတော့ဇာယယပြည့် သူတို့ကိုသောတာလည်းဟောတယ်ဒီလိုကြီးအဲနားလည်ကြပါလေသောတာဆိုတာစီကြောင်းပေါ့စီကြောင်းစီကြောင်းကြီးဆိုတာတရုပ်ခေါ်လာတယ်တော့တဏှာစီကြောင်းနဲ့စီကြီးကောင်းတဲ့အာယုလေးတွေညုံနဲ့တောင်းတတ်တာပါဒီခုကြီးရှိနေတော့ကောင်းတာလေးမြင်ကြနံစတိတိကျတဲ့တဏှာစီကြောင်းဟာ တသိသိနဲ့ရိုးနေတာပဲဒါလည်းကိုယ်ကိုထားပြီးတော့စိတ်သားလည်းကြည့်ပေါ်တယ်အယူဆလွန်သွားဖို့လေမှန်လို့မှန်မြင်နိုင်ပဲနဲ့ပေါ့လေလိုပဲလေပေါ့ဘုရားတော်ရှိတယ်အတ္တရှိတယ်ဆိုတာပေါ့လေမျိုးမျိုးပါပဲဒါလည်းပဲစီကြောင်းကြီးလိုဖြစ်နေတာပါဒါကိလေသာစီကြောင်းနဲ့ကိလေသာသောတာသနာဒေါသတို့ မာနတို့သိစ္စာတို့မစရိယတို့ဆိုတာတွေပေါ့အဲဒါဒီလိုအကြောင်းအားရဆိုတာတသိမ့်သိမ့်နဲ့ရိုးနေတာပါပဲဆိုတာအဲဒါဒီလိုလည်းမီးလို့ဒီမှာပြောမှစိတ်ထားပါလေဒုတိယတာစီကြောင်သူကလည်းပြန်တယ်တုံရရည်များတယ်ဆိုတော့ခက်ချမ်းရတာလည်းရှိနေလာတာ။ဒီလိုစံတဲ့လောဘဒေါသမောဟတွေဖြစ်နေတာပါ။ အဲတော့ခဏလူလူလေးနဲ့ပေါ်လေဒီကတိအိနဲ့စီးဆက်လာတော့အဝိဇ္ဇာသောတာအမှန်တရားတွေမသိဘူးဒီမှာဘူးပါလေ။ဒါရဲ့ယတိတွေလည်းဒီလောက်တော့သိနေတာပဲသူတို့ကတဏှာတွေဖြစ်နေတာဒီသံဃာဟာလာတွေဖြစ်တာဘာမှမဟုတ်တာကလည်းနားလည်ရပါဘူး။ကိလေသာမျိုးတွေဖြစ်နေတာ ဆရာဖြစ်ရင်လည်းဒီချက်ကြီးရတယ်ဒါလည်းအင်းလေးဆောင်တယ်မလို့တစ်ချက်ကတော့ရှိနေပါဘူးအဝိဇ္ဇာဆိုတာကတော့ဥပဒနာနေလည်းမရောက်သေးဘူးဆိုလို့ရှိရင်တော့အများကြီးသိရှိနေတာ။ဒါလေးကတော့နားလည်ပါလား။နားလည်တော့အจิตရဲ့ပြည်ရမြတ်စွာဘုရားကိုရှောက်တယ်။နေရာတိုင်းပါ။ကြီးကြောင်းကြီးကြီးနေကြပါလေဗျာ။ သတိသာရှိရောက်ရတယ်မဟုတ်ပါဘူးသောတာလို့ဒီလိုပြောတာပါရှိရောက်ရည်အဲ့ဒီရှိရောက်ရည်ဘယ်လိုရရပါမလဲဆရာအရင်ပြတ်တော့ဘယ်လိုဖြတ်ရပါမလဲဆရာရက်တဲ့ဒီဖြတ်ချက်လေးမိကြတော့ပါလို့မြတ်စွာဘုရားရှောက်ထားတဲ့မြတ်စွာဘုရားကအရှိလေးရက်ကြည့်ရမယ်အရှိနဲ့ဖြတ်ကြည့်ရမယ်အဖြစ်ပေးပါတယ်ကွာ တတိစေတာရေရေများခေါင်းပါအားလဲသွားနေပါလေလို့ပြောရတယ်တတိနဲ့တာပါတဲ့တတိနဲ့တာပါဆိုတာစိတ်ရရာနေရာခြားတာကနေပြီးတော့တတိနဲ့သံခါတာပြောတာပါပဲဖြစ်တိုင်းပါရှိပရိကြီးသံမှုစေတာကြတယ်ပါဒီလိုက်မှကြားရင်လည်းစားတိုင်းဒီတိုင်းဒီတိုင်းပေါ့ဒီပါလို့ဆိုဖြစ်တိုင်းပါအဲ့ဒါကအောင်လည်းပဲ အမြဲတည်းအကြောင်းရထားပြီးတော့ပါလေ။ဆောင်းလေးပါးစိတ်နဲ့တဲ့ချိန်ပြီးတော့ကျောင်းရဆိုင်ကတော့ဆွေးပြတဲ့ပြည်ကြီးဖြစ်ပြီးတော့ဆွေးပြပြီးတော့ဆောင်းပြရအောင်မှာစိတ်ကလေးသူကြည့်နေရတာပါပဲ။အဲဒီခါမှာတတိမဲ့လို့သုံးဖို့ရှိမှကိုမဲ့လို့ကြီးကျယ်လာတဲ့ကိလေသာရှိကြောင်းတွေဟာတတိရှိသလားတတ်နေရတာပါပဲဒီမှာတော့ ရနေတော့တာပါ။ဘာသာတတိနဲ့ပြည့်စုံထားတာပါကွာ။တတိဖြင့်ရပါတဲ့အတိဖြင့်ဖြတ်ရမယ်ဆိုတော့ဝဒနာပညာအရိယာမဲ့ပညာနဲ့ဖြတ်ပါတဲ့။ဒီပညာဖြတ်လာလို့ရှိရင်ကိလေသာစီကြောင်းပြက်ကိုပါတော့ပါပဲ။အရိယာမဲ့ဖြတ်ပါပြီဆိုတော့အထူးရကြပါစို့။ကိုယ်တော်မြတ်စွာဘုရားဆိုလို့ရှိရင်ရတ္တမဲ့ကရတ္တမဲ့ဉာဏ်တော်ကြီးတဲ့ကကိလေသာစီကြောင်းတွေကိုအပြတ် ဖြတ်လိုက်တော့ဒီရောက်မထင်တော့ဒီရောက်မလာတော့သတ်တော်ပြမှာပါပဲမြင်မြင်ပါပဲကြာကြာနာနာဆဆအကောင်လုံးပေါ်တယ်ပါစီရောက်မှာမရှိတော့မရှိချင်တော့စီရောက်နေတိမ်ပေါ်တာတော့ဒီကစီရောက်နေတယ်ဒါတော့အဆုခိယဉာဏ်တော်ကြီးခေါ်တော့အဲ့ဒါဝိဇ္ဇာစီရောက်ရှိအိမ်ကအဝိဇ္ဇာစီရောက်နေတယ်ချက်တော့ဝိဇ္ဇာစီရောက်ကြတဲ့မြတ်စွာဘုရားမှာသိရလိုက်လို့ရှိရင် မသိတာတွေဘာမှမရှိသိရရတာတွေအကုန်လုံးသိလိုက်တာမလို့သဗ္ဗညုလို့ခေါ်ပါတယ်အဲ့ဒီသဗ္ဗညုတာဆိုတော့သဗ္ဗညုတဲ့ဉာဏ်တော်ကိုခေါ်ပါတယ်ဝိသဒနာသမ္ပန္နမှာဝိသသမ္ပန္နဝိသသမ္ပန္နအတိအကျဉာဏ်လူကြီးရဲ့ပြည့်စုံခြင်းဟာ မြတ်စွာဘုရားရဲ့သတိတော်ဉာဏ်ပိုင်ရှိအဖြစ်ပြည့်စုံဖြည့်စုံပြီးတော့စัญญရည်တည်နေပါလေခိုင်မာခိုင်မာရည်တည်ပါဆရဏနဲ့ပြည့်စုံခြင်းဟာမြတ်စွာဘုရားရဲ့မဟာကရုဏာတော်ရှိအဖြစ်ပြည့်စုံဖြည့်စုံပြီးတော့စัญญခိုင်ခိုင်ရည်တည်ပါလေလို့ဆိုပါတယ်ဒီတော့ ဝိသသရဏသမနဲ့ပြည့်စုံတဲ့မြတ်စွာဘုရားဟာသမိဒညာဆိုင်ရှိဖြစ်တဲ့အတွက်ဒီတရားမှန်တရားကိုသိလိုက်လို့ရှိရင်သိနိုင်တဲ့အတွက်တတ္တဝါတွေကျိုးများတော့များတော့အကျိုးမဲ့ရှုပ်ဖြစ်ပေါ်တယ်သိရင်လည်းလို့ရှိရင်သိနိုင်တဲ့သမိဒညာအဲဒီသမိဒညာအစွမ်းနဲ့ အလုံးစုံတတ္တဝါများရဲ့အကျိုးရှိကျိုးမဲ့ဘောရှိမြင်ပြီးတော့မာကရုဏာပိုင်ရှင်ဖြစ်တဲ့အတွက်အကျိုးမဲ့ကိုရှောင်ရှားစေပြီးတော့ကျိုးရှိတာကိုစိုက်တွန်းတော်မူလေအဲဒါဟာဝိသရဏသမဏေပြည်စုံတဲ့အတွက်သတ္တဝါများ အကျိုးကျေးဇူးရှိလာဖို့လမ်းမမလိုက်ဖို့ရသော်ပြအတ္တဝါဒီကုကြီးပုံလေးဟာဘယ်လိုကျေးဇူးလေးရှိလဲဆိုတာရှိဖို့အပိယတယံကသတ္တဝါများအတွက်ကျိုးရှိရှိသိရုံသာသိတာပါအကျိုးမရှိတာဆိုလို့ရှိရင်အမှားတွေဟောအမှားတွေကြီးဒုက္ခရောက်တော့မှာဟောအမှန်လည်းဖြစ်ပွားနေလို့ရှိရင်တော့အကျိုးကျေးဇူးရှိတယ်

သရဏနဲ့ပတ်သက်သွားပြီးတော့ဒါကြောင့်ဒီကျဉ်းနေတဲ့ငါကရုဏာပိုင်ရှင်ဖြစ်တဲ့အတွက်သတ္တဝါတွေအကျိုးပဲဓာရီဓာရီကြောင်ရဆိုတာတာလေဒီမှာပြောမှသိသားပါလေဆိုတော့ရှိတဲ့ဓာရီအကျိုးပဲဖြစ်စီနေတယ်အဲ့ဒါကြီးကြောင်ရဆိုတာကျင်နာသနာလို့ရှောင်ရှားခိုင်းတာပါ အာလာမပါဘူးကရုဏာပဲပါတယ်ရှောင်ချရုံရှောင်ချရုံရှောင်ချရုံနဲ့တော့မဖြစ်ဘူးလေမတည့်တဲ့စာရှောင်ရှောင်ရုံနဲ့ကဘယ်လိုဖြစ်ရောအကျိုးလည်းရှိဘူးကောင်းတာတွေလည်းတိုက်တွန်းပြီးကိုယ်လည်းဒါမှမဟုတ်အထေကြီးရကြီးကြီးအကျိုးရှိတာတွေလည်းပဲဆက်ဆောင်ပြားတိုက်တွန်းပြီးတော့ပါလေဆိုတာပါအဲ့ဒါကိုစက်ကြည့်လို့ရတယ်အရာဖရာကိုကိုယ်ရဲ့ ခါတဲ့တရားတွေပေါ့လေသူတို့ဟာဉာဏ်ကြီးရှိသလားဉာဏ်ကြီးရှိလို့ရှိရင်တတ္တဝါများရဲ့ကျိုးရှိကျိုးပဲသိနိုင်မလားသိတဲ့ဆောင်ကြည့်ဆိုလို့သိနိုင်မလားသိတော့သိပါရဲ့ကိုကိုရဲ့ပုဂ္ဂိုလ်တော့ကရှင်းနာသနာပြီးတော့မကိုကိုရဲ့ပုဂ္ဂိုလ်ကြီးကိုမညာတာဘူးဆိုလို့ရှိရင်တယ်ပဲလဲရှင်းနာဘူးဘုရားမြတ်စွာဘုရားဒီလိုဟောဘူး သူကိုယ်ဝယ်တဲ့ပုဂ္ဂိုလ်ရောကိုယ်ကိုယ်ဝယ်တဲ့ပုဂ္ဂိုလ်ရောစัจရလုံးတဲ့ပုဂ္ဂိုလ်ပေါ်မှာအကုန်လုံးဓာတ်တည်ရရတယ်။ရှင်းလာမှုရှိတာ။ကြည်ဒီခံတဲ့ပုဂ္ဂိုလ်ကြီးကတက္ကံကမပြည့်စုံသေးလို့လား။ကျေကျေခွင့်မရသေးတာပါ။ကျေကျေလို့မဖြစ်သေးတာပါ။မာတော့ရှင်းလာမှုကရှိတယ်။တက္ကံကောင်းတဲ့ပြည့်စုံပြီလားဆိုလို့ရှိရင်တော့ရှင်းလာသလားပြီးတော့အကျိုးမဲ့နေတာတွေအကျိုးရှိနေတတ်တယ်ဆိုတာပါ။ အဲ့ဒါတွေကိုရှောင်ရမယ်ဆိုတာကိုသိရှိတာတွေကိုလိုက်လာရှင်းလို့ရမယ်ဆိုတာတိုက်တွန်းတော်မူတာပဲကျိုးပဲရှောင်တော့ဘုရင်ဖြစ်အကျိုးရှိတာတွေတိုက်တွန်းတော့သတ္တဝါတွေအကျိုးရှိကျိုးတွေများတာလည်းဥပ္ပဒုတိယဘာဝနာတရားတွေအတူပါလားကျိုးရှိတာတွေတိုက်တွန်းတာပေါ့ဘယ်လိုရှင်းသိရတယ်ဆိုတာကကိုယ်တိုင်တွေ့ရှိပေါ့ကိုယ်လည်းမသိပဲနဲ့ဒီကိစ္စကငါ့ကိုသိရှိကျိုးတွေမသိနိုင်ဘူး မတည်မလွတ်စေချင်တာကကျင်နာမှုရှိရတာရယ်မတည်မလွတ်စေမလွတ်စေဆိုတာတာရယ်မှမြဲပါစေဆိုတာလည်းပဲဒါတိုက်တွန်းလိုက်တာဒါလေးခုနဲ့ပဲကျွန်တော်ကောင်းလို့ဒီတကယ်လို့ဒါလမ်းရောက်မှမှချက်တဲ့ပုဂ္ဂိုလ်တွေကဆိုလို့ရှိရင်ကိုယ်ရောလည်းကိုယ်ရှိနေသိအာရောအဲဒါအမှားတွေဆိုတာမရှိတော့ဘူးအမှားတွေအဲသတိပဋ္ဌာန်လမ်းရောက်ရှောက်ရတဲ့အကျိုးကျေးဇူးရှိတာတွေကလက်ရှိသိကြတယ်ဟုတ်လား နောက်ဆုံးအရိယာဖြစ်သွားတဲ့အဖြစ်ဆိုလို့ရှိရင်အထူးပြောကြတယ်အရိယာဖြစ်သွားပြီဆိုလို့ရှိရင်တကယ်သာဝကအဖြစ်ဖြစ်သွားတယ်သာဝကဆိုတာမြတ်စွာဘုရားစကားကိုနားထောင်တဲ့ပုဂ္ဂိုလ်ပြောတာဒီသာပဲမြေသူရဲ့ဖြစ်ရှင်ရမယ်ဘုရားဆိုတာသာဝကဘယ်တော့အရှင်ဒီသာဝကဖြစ်ရမလဲဆိုတာကိုယ်လုံးစိတ်၃မျိုးလုံးပေါ်တယ်သူအချိန်ခါလိုက်သူအပိုင်းလိုက်ပေါ်တယ်ရှုစိတ်ပန်းရှင်းတဲ့အနေထားရောက်တဲ့အဖြစ် ရှင်းသုံးပါမှဓမ္မသဘောကအသိခေါ်ပါတယ်။အဲဒီလိုသဘောကတွေဟာဗုဒ္ဓမြတ်စွာသာသနာမှာနိလန်ကျရှင်းသုံးကြတယ်သုပတိပါဏကုံလည်းပြည့်စုံတာပေါ့။သတိဉာဏ်လည်းဉာဏ်လည်းမရှိဘူး။မဟာကရုဏာလည်းမရှိဘူးထိုက်တာများတော့သိလို့ရှိပါရဲ့ရှင်းလမ်းမှုမရှိဘူးရှင်းလမ်းမှုလည်းရှိပါရဲ့သတ္တဝါများအကျိုးရှိကျိုးမဲ့ကိုလည်းမသိဘူးဆိုလို့ရှိရင်တော့ ဒီပုဂ္ဂိုလ်ကြီးဟာဝိတ္တနဲ့သက္ကနာချိုးတဲ့ပြီးခေါ်ပါတယ်။အဲဒီဝိတ္တသက္ကနာချိုးတဲ့ဆရာကြီးရဲ့တပည့်တွေဟာဆိုလို့ရှိရင်ကျောင်းရောက်ပဲရှင်းနိုင်ပါလေ။ဒုပ္ပတိပါဏရဲ့စိုက်ရင်ပဲပေါ်လေဒုပ္ပတိပါဏဖြစ်တာပေါ့။အကျဉ်းလမ်းရောက်မှမှုပေါ့။အကျဉ်းလမ်းရောက်မှတော့ဘာဖြစ်သွားတယ်ဆိုတော့ဒီပုဂ္ဂိုလ်ကြီးကအတ္တတပ္ပဆိုတာစတယ်ပေါ့လေကိုကိုကိုပူပန်း အင်မန်စီသူများအနေထားရအောင်တွန်းပို့ပြီးလို့ဖြစ်သွားတာပါမိမိကိုယ်ကိုပူပန်ပြမအောင်ကျင့်တဲ့ပုဂ္ဂိုလ်ဟာအတ္တတပပုဂ္ဂိုလ်ကြီးပါလေတပိတိဒုက္ခပိတိလို့ဆိုထားပါတယ်တပိတိပူပန်စေတတ်ပူပန်စေတတ်တယ်ဆိုတာပူလာလို့ရှိရင်ပဲချမ်းသာတယ်ပြမလာပေါ့ အဲ့ဒါလိုကိုယ့်ကိုယ်ကိုပူပန်ပင်မအောင်ကြည့်ကျင်တဲ့ပုဂ္ဂိုလ်ကအတ္တတဘာပုဂ္ဂိုလ်ဆိုရတယ်သူဟာဘုံမူခိုင်းတဲ့ရှင်ရင်အိမ်ထဲမှာရတဲ့ဆံကူတာစားခြင်းတလုံးရတာစားခြင်းတရားချာတရားချာခလျချာစားခြင်းတိတိကျကျကိုသာစားခြင်းမထိုင်ပဲ မလျောင်းပဲရက်ရက်သာနေခြင်းဆောက်ရောက်ဆိုင်ပြီးတော့သာဖြစ်နေခြင်းတနည်းလေးသုံးချိန်ရေစိမ်အသက်ရှိတဲ့အဖြစ်များတယ်ဟာလေသူ့ကိုယ်သူပြင်မအောင်ဖြစ်နေလို့ဆိုရတယ်အဲဒီပုဂ္ဂိုလ်အတ္တတပတ်ကအတ္တမိကိုတပတ်ပူပန်ပြင်မစီတတ်တယ်လို့ဖြေအောင်လုပ်ဖို့ပါတယ် အဲပူပါပြမအောင်ကြီးကျယ်တဲ့သူကတော့ပါဠိလိုပရန်တပတ်ပုဂ္ဂိုလ်ကြီးပါတယ်သူကတော့စိတ်တိုးဝဲကျစ်နဲ့ကျွဲနွားသက္ကောင်တို့ကိုတတ်ခြင်းဒီသရဝမျိုးတို့ကိုတတ်ခြင်းသရဝဥစ္စာကိုကိုယ်ယူခြင်းလျှက်ခြင်းသရဝတို့ကိုမိပေါင်းစုံနဲ့နှိမ့်ဆက်ဆက်ခြင်း အဲ့ဒီလိုနဲ့ပေါ်နေသူတော်ဘာတို့ကိုပူဝံကင်မအောင်ပေါ်ကြီးကြည့်ကြည့်နေခေါ်ရတယ်။အဲ့ဒါပရန်တဝပုဂ္ဂိုလ်ပါလေ။ဘလူကောင်းမပြောကောင်းနဲ့အဒီမှာပြောမှရင်ဟောလေကျွလွန်ပြီးတော့သူရဒုက္ခပြီးတဲ့ပုဂ္ဂိုလ်ကြီးလို့ဆိုရတယ်။သူကဘာလောကကြီးမှာအဲဒီပုဂ္ဂိုလ်ကြီးဥယျာဉ်တော်လေးမြင်ရတာပါပဲ။အမှန်တုံးကတော့ဒီကိုရောဒီတစ်ပါးကိုရော အဲပူပန်စိတ်မအောင်သိကျင်တာပေါ့လေအဲဒီပုဂ္ဂိုလ်ကအတ္တတပအတ္တတပမိမိကိုပူပန်စိတ်မအောင်ပရန္တပသူတစ်ပါးကိုပူပန်စိတ်မအောင်ဒုက္ခပြေလို့ခေါ်ပါရဲ့သူကတော့ဘာသာတရားအရာပေါ့ဘာသာရေးကိစ္စတွေပါပေါ့ဟွန်းဒီနေ့ကိုယ်တိုင်လည်းပဲအဝအစအနေထိုင်ပေါ့လေရှင်းရအောင် ရှင်းနေရှင်းတာပဲနွားကျဲဆက်ရှိတဲ့တ attva တွေကိုလည်းပဲတောက်ပြီးတော့ရင်းလာပူဇော်ခြင်းကိုလည်းဖြစ်ပါတယ်အဲဒါကတော့အတ္တတဘာလည်းဖြစ်တယ်ပရံတဘာလည်းဖြစ်တာပါပဲဒါလည်းပဲကဘာပေါ်မှာရှိပါတယ်နေရာတွေအရင်ဆိုင်ရပါလိမ့်မယ်ဖြစ်တယ်ဒီကျင့်လို့ဆိုတဲ့ပုဂ္ဂိုလ်ကြီးကိုယ်တိုင်လည်းအဲဒါလေးမကင်းနိုင်လည်းရှိနေပါတယ်ကဘာကဘာလောကကြီးမှာဘုရားမြတ်စွာရဲ့သမိတဉာဏ်ပိုင်းရှင်ဖြစ်တဲ့အတွက် အကျိုးပဲတွေခံစားပြီးတော့အကျိုးရှိတာတွေကိုညှိချနိုင်စွမ်းအဲညှိချတဲ့အတွက်သက်စွာဘုရားရဲ့စကားကိုကြည်ကြည်ကြကြနားထောင်တဲ့ပုဂ္ဂိုလ်တွေဟာဖြောင့်ပြောင်းမှမှကြည့်ရလို့ကြည့်လို့တာပဲဝိသသရဏချိုးကျဲတဲ့ဆရာများရဲ့တပည့်များကတော့ဖောက်ဖောက်ပြန်ပြန်ကြည့်ကြည့်ရတော့တာပဲခုနအတ္တတော်ပုဂ္ဂိုလ် ဒီတော့ဘုရားရဲ့တပည့်တော်ကတို့ဟာအတ္တတဘာအစရှိတဲ့ပုဂ္ဂိုလ်၃မျိုးလိုပေါ့လေ။ထောက်ပြမှားရင်းခြင်းထောက်ပါမှားရင်းစွာပေါ့လေ။မကြည့်ကြဘူးလို့ဒီလိုဆိုလိုပါရဲ့။အဲ့ဒါတပည့်ကောင်းရဲ့ဆရာဆိုတာဒါပဲ။အဲဆရာကောင်းရဲ့တပည့်ဆိုတာဒါပဲ။ကံရောဟာ ပါဝကရဲ့သရုပ်ကိုပေါ်ထားပုံလေးဟာအမှန်မှတ်သားလာယူလိုက်တာဖြစ်ကောင်းပါဘဂဝါတော်ဟောရာလိသာသနေသက္ကိစ္စသုဏန္တိတိပါဝကလို့ပြောထားပါတယ်ဘုရားမြတ်စွာဘုရားလမ်းစဉ်ချက်ဓာမီချက်ကိုယူတည်တည်နာယူ မှန်တာကျင့်သုံးတာလည်းသာဝကလို့ခေါ်ပါတယ်လို့ဆိုပါတယ်တကယ်သာသူလာနေယုံကြည်ပြီးလာရတယ်ဆိုတဲ့သူကမှာယုံကြည်ပြီးလာခြင်းဆိုတာကဘာလို့အတိုင်းသာရှိယုံကြည်သောလာယူလိုက်လာခြင်းဖြစ်နိုင်ကြလို့ဆိုတာပါအရိယာဘာဝဝဟံတဝနာတက္ကိစ္စတဝနာနာမလို့ပြောထားပါတယ် ဖြူစီမြင့်ရတဲ့အနေအထားဆောင်ဆိုင်တဲ့ဖြူစီမြင့်ရလောက်အောင်ပေါ်နေဖြစ်တဲ့လိုက်လာခြင်းမျိုးသာနာယူပါသာလိုက်လာခြင်းမျိုးသာသက္ကတတောင်းလာယူသိစွာနာယူလိုက်လာခြင်းမျိုးပါလေဆိုလိုတာကတော့အရိယာဖြစ်အောင်ပေါ်လေဖြစ်သုံးပါဘုရားစကားကိုတည်ကြတဲ့နားထောင်နေတာဒါဆိုလိုတာပါ သိမိရတဲ့အနေထားရောက်ဖို့ဆိုတာလည်းပဲတိကျစိတ်ကြည်ကြောလို့ဆိုတာပါတယ်ပယ်သိတဲ့အရာတွေကိုပယ်ဖို့ကိစ္စကြီးကြီးပါတယ်ပယ်သိတဲ့အရာတွေဆိုတာအကျအလအနုဉာဏ်မှုကိလေသာတွေပေါ့အဲ့ဒါကြီးပယ်ရမှာပယ်သိတဲ့ကိစ္စကြီးကြီးပါဖြစ်စီမိရတဲ့အနေထားရောက်ပါတယ်ပယ်သိတဲ့ကိစ္စကြီးကြီးကိုဆိုတာကလည်းပဲ ယထာကိစိတ်တာပฏิပိစ္ဆေနိလားဆိုပါတယ်ညွှန်ကြားထားတဲ့ဤအတိုင်း၆ရောက်ကျင့်သုံးပါသီလဆရာသမာဓိဆရာပညာဆရာဝိဒါရီ၆ရောက်ကျင့်သုံးပါပြည့်စုံတဲ့ဒီလိုကျင့်သုံးပါနိလန်းကြပြည့်စုံတဲ့ဒီကျင့်သုံးပြီဆိုလို့ရှိရင်ကျင့်သုံးရဲ့အစွမ်းဟာဉာဏ်ဉာဏ်အစစ်အစစ်တွေကိုပဲ ပယ်ရှားမှုကိစ္စကြီးကြီးရတာပါပဲကြီးကြီးပြီဆိုလို့ရှိရင်လေဆုံးတမက်ဘူရသောတဘာဖြစ်တယ်ဆိုရင်အရိယာအစီရောက်တာပါပဲဖြစ်ခြင်းမြတ်တဲ့အရိယာစီအဲ့ဒီဖြစ်ခြင်းမြတ်တဲ့အစီရောက်တဲ့အထိနာယုမှတ်သကျင့်သုံးမှမှယူသိသိကျင့်သုံးခြင်းယူသိသိကျင့်သုံးသူတာဝကဖြစ်ပါလေဒီလိုပြောထားပါတယ် ဒီတော့အဲ့ဒါလို့အရှိရောက်သွားပြီဆိုလို့ရှိရင်ခုနစောစောလေးကပြောခဲ့တဲ့ကိုယ်ကိုယ်ကိုပူပန်ပင်မရှိအောင်ပြုလုပ်သူအတန်တပတ်သူတစ်ပါးကိုပင်မအပူပန်ရှိအောင်ပြုလုပ်သူပရန်တပတ်နှမျိုးလုံးပြုလုပ်သူဟောလေအတန်တပတ်ပရန်တပတ်ဒီကလောပြီးတော့ကိုယ်ကိုယ်ကိုလည်းပဲပူပန်ပင်မရှိအောင်လည်းပြုလုပ်သူမဟုတ်တော့ဘူး သူတစ်ပါးကိုလည်းပဲပူပန်ပင်မရှိရပြီးလို့ရှိရင်မဟုတ်တော့ဘူးဆိုလို့ရှိရင်အဲ့ဒီအခြေမျိုးရောက်အောင်ရောက်စီတတ်တဲ့နီလာမှန်မှန်မှန်အဲ့ဒီနီလာကိုသင်ကြားတဲ့ပုဂ္ဂိုလ်ကြီးလည်းမှန်မှန်မှန်ကြက်ထားတဲ့နီလာလျှောက်ကြည့်လို့ရှိရင်ဒုက္ခအရှင်သယုံဝင်ပုဂ္ဂိုလ်ဟောင်းဖို့ဆိုတာပေါ့လေကိုယ်တိုင်ဒီတရားကိုတိတိယောက်ရအားထုတ်ပြီးတော့ ဆုံးဖြတ်ဖို့သာရှိပါတော့တယ်။အဲ့ကများမှာဉာဏ်နဲ့ပြည့်စုံကရုဏာနဲ့ပြည့်စုံတဲ့အတွက်မချစ်ချတာပုံလေးတွေဟာဘုရားတို့တိတ်သိပြီးတော့မှတ်သားစရာကောင်းပါတယ်။ပညာရတယံသရတိအတိပညာနဲ့ကကိုယ့်ကိုယ်ကိုကဲ့တင်နေဒုက္ခဒုက္ခကဲ့တင်နေလို့ဆိုရတယ်။ပညာရှိတဲ့ပုဂ္ဂိုလ်ကကိုယ့်ကိုယ်ကဲ့တင်နေတာ။ အတိညာမဲ့ဆိုရင်ရှိရင်တော့ပုဂ္ဂိုလ်မဖြစ်တင်နိုင်ဘူးအမှားတွေရောက်နေဒုက္ခတွေရောက်ဖို့ပဲကရုဏာရပရိသန္တာရဏနဲ့ကျေနာမှုကရုဏာရကဒီသဘောတွေဒုက္ခတွေကဖြစ်တင်နေတယ်ဒီတော့ကိစ္စကိစ္စဆိုတာပထမဆုံးအသိဉာဏ်ကိုကိုယ်ကိုကိစ္စကိုလိုတယ်။နောက်တစ်ဆင့်ဒီတစ်ပါးကိုကရုဏာနဲ့ကိစ္စကိုလိုတယ်။ဒါမှပညာနဲ့ကရုဏာဟာ ပြည့်ကျင်နေတယ်ဆိုတာနားလည်ဖို့ပါပဲအရောမှအသိပညာတဲ့ပုဂ္ဂိုလ်ကိုအရင်ကဲကျင်လာတယ်ဒါကိုကိုကိုကဲကျင်တဲ့သဘောကိုလွတ်မြောက်အောင်လုပ်တာပါပဲတကယ်ရနောက်မှတစ်ချက်သူတော်ဘာကိုကဲကျင်ရတာပဲအဲ့ဒါတချို့ကပြောကြတယ်တကူရေလွတ်မြောက်ရေးနဲ့ကတိရေနှမျိုးရဆိုလို့ရှိရင်တကူရေလွတ်မြောက်ရေးဟာတကူကောင်းသိခံလို့နေ ကယ်တင်ရမှာဒါမှသူကောင်းမှဆန္ဒနော်အဲတော့ကိုယ့်ကိုယ်ကိုကယ်တင်အသာထားလိုက်ပါသူ့ရည်ထားလိုက်ပါလေဘယ်လိုကကယ်တင်ရတာမှာဒါမှမြင့်မြတ်တဲ့အလုပ်လို့ကယ်တင်ရလားစဉ်ကိုပဲရှင်းသန်းထုတ်ပြီးတော့ပြောကြပြကြတာရှိပါတယ်လူလည်းဦးကျုပ်ပေါ်ခြင်းမှာလည်းပဲဒီနေ့နေပြီဆိုလို့ရှိရင်ကိုယ်တို့ဘာမှအားငယ်တဲ့ တိကိုရုပ်ကဲတင်မယ်ဆိုတာဖြစ်နိုင်ပါမလားဆိုတော့သူရကဲတင်ရေပထမဆုံးဘွက်ကနေဘုံပေါ်ရောက်ရောဓမ္မစံတဲ့ပုဂ္ဂိုလ်ကဲတင်လို့ဖြစ်နိုင်တယ်ဆိုအဲ့ဒါနဲ့စဉ်းစားကြည့်ဖို့ပါပုဂ္ဂိုလ်ကိုလုံနိုင်လောက်တာဟာသူတော်ဘာကိုထိခိုက်ခြင်းအလုံးဟုတ်တော့တရားတယ်ဆိုတာလည်းပဲသက်သက်ကြည့်လို့ပါတယ်ဒီအလားတစ်ခုလည်းပဲဒီဟတ်ချက်ချတာရှိပါတယ်ဟတ်ချက်ချတာကိုလည်းတော်တော်များပါတယ်လူရင်းတော့ပဲကွက်ပြီးတော့ပြောရပြီးတော့ ကရုဏာလည်းကသူတစ်ပါးကိုကြောက်အောင်မချောက်ဘူး။ဟုတ်တယ်ရှင်လာတဲ့ပုဂ္ဂိုလ်ကသူများကြောက်လာမှာမရောဘူး။မေတ္တာရှိခံပြီးလို့